သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြတုလာဝိကျော်14ရက်2022ခုနှစ်ဇန်နဝါရီလ30ရက်တနင်္ဂနွေနေ့၌အွန်လိုင်းမှာဟောကြားအပ်သောထေဝဒဟတုတ်အနှစ်ချုပ်တရားဒေသနာတော်ထီတုတ်တန်က ဟောရဘာသာဝင်တို့အတွက်ဘေးကိုများဖြစ်ပေါ်လာလို့ရှိရင်ဖြစ်ဆိုထရန်လမ်းညွှန်မှုပြုထားတဲ့တုတ်တန်တစ်ခုပဲဖြစ်တယ်ဒီတုတ်တန်ကိုဟောကြားတာတော့ရှင်သာရိပုတ္တရာမထေရဟောကြားတာပါအဲ့တော့ဒီလမ်းညွှန်ထားတဲ့ ဒီသုတ်တံကိုနာယူမှတ်သားပြီးတော့ကြည့်ပဲဆိုလို့ရှင်ဘုရားဘာသာရေးအနေနဲ့ရသော်ဘုရားရဲ့အာဘောချဘုရားတရားတော်နဲ့ပတ်သက်ပြီးတော့ဖြည့်ဆိုနိုင်မှာဖြစ်တယ်ပေါ့အဲကြောင့်ဒီသုတ်တံကို ဖြစ်ပေါ်လာပုံကနေစတင်ပြီးတော့တာယုတ္တနိကာယခန္ဓာဝကတာယုတ်ပါဠိတော်မှာလာရှိတဲ့အတိုင်းမှတ်သားပြီးနိုင်ယူကြရအောင်ရသော်ဘုရားဟာတက္ကတိုင်းတာကိဝိမင်းတို့ရဲ့ပိုင်နေဖြစ်တဲ့ တေဝတဟလို့ခေါ်တဲ့ဏိကုံရွာမှာရှောက်ရှိတရင်သုံးနေတဲ့အချိန်ဖြစ်တယ်တက္ကတိုင်ပါဝင်ဖြစ်တဲ့တေဝတဟဏိကုံရွာမှာရသော်ပြရောက်ရှိနေတဲ့အချိန်အနောက်ဘက်နေတွေကိုခီးထွက်ကြမဲ့ယဟန်တော်တွေဟာ မြတ်စွာဘုရားထံလာရောက်ပြီးတော့ချင့်ကပ်ကြတယ်စိတ်ကပ်ပြီးတော့မြတ်စွာဘုရားကိုခွင့်ပန်ကြတယ်ပေါ့အဲ့ဒီကအစဒီသုတ်တန်ဖြစ်လာတဲ့သဘောပဲခရီးထွက်မဲ့ယဟန်နေဟာမြတ်စွာဘုရားကိုရှောက်ကြတယ်အရှင်ဘုရားတပည့်တော်တို့ဟာအနောက်ပိုင်းနဲ့ ထေသတွေကိုခီးသွားကြပါမယ်အနောက်ပိုင်းဒေသတွေမှာနေထိုင်မှုစိတ်ကူးကြပါတယ်လို့မြတ်စွာဘုရားကိုလျှောက်တယ်အဲ့တော့ဒါဘုရားနဲ့အတူနေတဲ့ယဟန်တွေဟာထုံတန်းစင်လာမြတ်စွာဘုရားကိုခွင့်ပန်ကြတာဖြစ်တယ်အဲ့ဒီချိန်မှာမြတ်စွာဘုရားက ယဟန်တို့ပါရိပုတ္တရာနဲ့ရောတွေ့ပြီပြီလားပါရိပုတ္တရာစီရောခွင့်ပန်စကားပြောကြပြီပြီလားလို့ဒီမိကုံးလေးမေးလိုက်တော့ရှင်ဘုရားတပည့်တော်တို့ခရီးထွက်ဖို့အတွက်ရှင်သာရိပုတ္တရာကိုတော့ခွင့်ပန်မှုမပြုတ်ရသေးပါဘူးတဲ့အဲ့ဒီခါမှာမြတ်စွာဘုရားက အပလောကိဋ္ဌဘိက္ခဝေသာရိပုတ္တယဟန်တို့သာရိပုတ္တရာကိုခွင့်ပညာသာရိပုတ္တရာနဲ့တွေ့လိုက်ကြအောင်ဘာဖြစ်လို့လဲဆိုရင်သာရိပုတ္တရာဟာပညာရှိတယ်မိမိရဲ့သတင်းသုံးပေါ်ယဟန်နေအပိချိမြောက်တတ်တယ် မြတ်သောအကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်တွေယဟန်တွေကိုအာပိချီမြောက်တတ်တယ်။ဒါမို့ကိုသွားမဲ့ဒေသနဲ့ပတ်သက်ပြီးတော့သာရိပုတ္တရာရဲ့သွန်သင်ဆုံးမချက်တွေဟာတမိုးရှိလို့သာရိပုတ္တရာကိုခွင့်ပန်လိုက်ကြအောင်လို့မြတ်စွာဘုရားတိုက်တွန်းလိုက်တော့အယံတော်တွေဟာကောင်းပါပြီဖျားဆိုပြီးမြတ်စွာဘုရားတန်ခါထွက်ခွာပြီးရှင်သာရိပုတ္တရာထံခွင့်ပန်မှုသွားကြတယ် အဲ့ဒီအချိန်မှာရှင်သာရိပုတ္တရာကလည်းမြတ်စွာဘုရားနဲ့အလွန်ကြီးမဝေးလှတဲ့နေ့မှာနေလို့ထိုင်လို့ကောင်းအောင်ပြုပြင်ထားတဲ့ချင်းရွေးပင်ခြုံကြီးအောက်မှာဟိုနေလို့ထိုင်လို့ကောင်းအောင်လှုပ်ထားတဲ့ နေရာလေးမှာသတင်းသုံးနေတယ်အပေါ်ကကျင်ရွေးချုပ်ကြီးတင်ထားတဲ့အမိုးကာလို့ဖြစ်နေတဲ့ခြုံအောက်မှာလုံးလုံးချုံချုံအေးအေးချမ်းချမ်းတပါးတဲ့တမဘဝင်စားနေတဲ့အချိန်မှာသတင်းသုံးနေတာဖြစ်တယ် ရှင်သာရိပုတ္တရာသတင်းသုံးနေတဲ့ချင်းရွေးခြုံကြီးရှိတဲ့နေရာကိုယဟန်တွေကသွားရောက်ကြပြီးထုံးစံအတိုင်းရှင်သာရိပုတ္တရာနရောက်သွားပြီးတော့နှုတ်ဆက်စကားပြောကြတယ်။ကျမ်းမာရေးပြမြန်ကြတယ်။နေထိုင်နဲ့ပတ်သက်ပြီးတော့ ပြောဆိုနှုတ်ဆက်ကြပြီးတဲ့နောက်မှာရဟန်းတွေကရှင်သာရိပုတ္တရာမထေရမြတ်ကိုခွင့်တောင်းစကားပြောကြတယ်အရှင်သာရိပုတ္တရာဖရာတပည့်တော်တို့အနောက်ပိုင်းဒေသတွေကိုသွားဖို့အလိုရှိကြပါတယ်သွားရောက်ချင်ကြပါတယ်အနောက်ပိုင်းဒေသတွေမှာ နေထိုင်မယ်လို့စိတ်ကူးကြပါတယ်မြတ်စွာဘုရားကိုလည်းတပည့်တော်တို့ခွင့်ပန်ပေးပါပြီလို့ရှင်သာရိပုတ္တရာကိုအဲ့လိုလျှောက်တာဒါတော့ဒီအဖွဲ့အစည်းတရမှာမြတ်စွာဘုရားပြီးလို့ရှိရင်တော့ဝါအကြီးဆုံးမဟုတ်ပေမဲ့လို့မြတ်စွာဘုရားပြီးရင်သာသနာတော်ဗုဒ္ဓသာသနာသံဃာအဖွဲ့အစည်းမှာလေးစားအသုံးပုဂ္ဂိုလ်ဟာ ရှင်သာရိပုတ္တရာပဲဖြစ်တယ်ပေါ့ဖះပြီးရင်ပညာအထက်မြတ်ဆုံးဖြစ်လို့မြတ်စွာဘုရားရဲ့နောက်မှာလေးစားမှုခံရဆုံးကရှင်သာရိပုတ္တရာဒါကြောင့်မို့တလေးတစားရှင်သာရိပုတ္တရာကိုလာရောက်ပြီးတော့ခွင့်ပန်ကြခြင်းဖြစ်တယ်ပြောမယ်ဆိုရင်ဗုဒ္ဓသာသနာတော်မှာဖះပြီးလို့ရှိရင်ဒုတိယခေါင်းဆောင်ကရှင်သာရိပုတ္တရာ တတိယကောင်းဆောင်ကရှင်မောကလံဖြစ်ပြီးတော့မှအဲ့ဒီနောက်မှာရှင်မကတ္တဗတို့တိတို့မဟာသာဝကကြီးတွေကဥဆောင်နေကြတာဖြစ်တယ်ဖះနောက်မှာတော့ရှင်သာရိပုတ္တရာကပညာထက်မြက်ဆုံးဖြစ်လို့ဖះပြီးရင်တော့ရှင်သာရိပုတ္တရာကိုအာကိုအထာပြုကြရတာဖြစ်တယ်ပေါ့ဒါကြောင့်ရှင်သာရိပုတ္တရာကို ခွင့်ပန်ဖို့လေမြတ်စွာဘုရားကတိုက်တွန်းလိုက်တာရဟန်းတွေကရှင်သာရိပုတ္တရာထံသွားပြီးတော့ခွင့်ပန်စကားပြောကြတယ်အဲ့တော့ရှင်သာရိပုတ္တရာကခီးသွားမယ်ဆိုတော့ခီးသွားမယ်ယဟန်တွေကိုပါမိတ်ပြုတယ်လဲဆိုလို့ရှင်ငါရှင်ယဟန်တို့ခီးသွားကြတော့မယ်ဆိုလို့ရှင် တိုင်းဒေသတိုင်းကြပြည်ကြရောက်သွားတယ်ဆိုလို့ရှိရင်တဲ့တိုင်းကြပြည်ကြရောက်လာတဲ့ယဟန်ကိုထိုဒေသမှာရှိတဲ့မင်းစိုးရသပညာရှိတွေပြမနာပညာရှိတွေအရထဲကဂဟပတိပညာရှိတွေဘာသာရေးဘက်ကသမဏပညာရှိတွေဆိုတာ ထို့ထို့အရာဒေသမှာရှိလေရှိတယ်တဲ့ဝိလနဲ့ဒေသကယဟန်တပါရောက်လာတယ်ဆိုရင်အဲ့ဒီပညာရှိတွေကလာရောက်စိတ်ကကြည့်ပြီးတော့မေခွန်းနေမေးလေမေးလေမေးထရှိကြတယ်မေးလေမေးထရှိကြတယ် ပညာရှိပြီးစူးစမ်းလေ့လာတဲ့ပုဂ္ဂိုလ်တွေဟာရှင်ဘုရားတို့ရောက်သွားမယ်ဆိုလို့ရှိရင်သူတို့ကရှင်ဘုရားတို့ကိုပထမဆုံးမေးမဲ့မေးခွန်းကတော့ဘာလဲလို့ဆိုရင်ကိဝါဒီပနာယတမန္တာနံတတ္ထာကိမေခာယီရှင်ဘုရားတို့ကမြတ်စွာဘုရားရဲ့တပည့်တော်ကတွေဆိုတော့သူတို့ကမေးကြလိမ့်မယ်တဲ့ အရှင်ဘုရားတို့ရဲ့ဆရာကောင်းဆောင်ဖြစ်တဲ့မြတ်စွာဘုရားဟာဘယ်လိုအယူဝါဒရှိပြီးဘယ်တရားမျိုးကိုဟောပြောလို့ရှိပါသလဲဒီနံပါတ်1မေကုန်းကိုသူတို့မေးလို့ရှိကြတယ်တဲ့အကယ်၍အဲ့ဒီမေကုန်းကို မေးလာခဲ့လို့ရှိရင်ရှင်ဘုရားတို့မှာ ဖြေဆိုဖို့ ရသော်ဘုရားရဲ့အလိုချအတိုင်းဖြည့်ဆို့နိုင်ဖို့အတွက်လိလသင်ယူမှတ်သားပြီးသိရှိနားလည်ပြီးဖြစ်ပါရဲ့လားတဲ့အဲ့ဒါလို့မဖြစ်မှသာလဲကိုယ့်ရဲ့ဖြည့်ဆို့ခြင်းဟာမြတ်စွာဘုရားကိုဆွဆွဲရမရောက်တာဖြစ်လိမ့်မယ်တဲ့မြတ်စွာဘုရားရဲ့ အယူဝါဒမြတ်စွာဘုရားဟောပြတဲ့တရားရဲ့တရားနဲ့လျော်တဲ့တရားကို ဖြည့်ဆွရရောက်မှာဖြစ်တယ်တဲ့အရှင်ဘုရားတို့ပြောတဲ့အဖြေတွေဟာအကဲ့ရဲ့လွတ်မဲ့အဖြေမျိုးတွေဖြစ်နိုင်တယ်ဒါကြောင့်အဲ့ဒီလိုအခြေအနေမျိုးညီတွေ့မှုမရှိတဲ့အဖြေတွေလည်းဖြစ်နိုင်တယ်ကဲ့ရဲ့စရာအချက်လက်တွေလည်းပါခြင်းပါမယ်အဲ့ဒါကြောင့်မို့ မှန်ကန်တိကျတဲ့အဖြေမျိုးရဖို့ရှင်ပြတို့လေးလာသိအခုပဲပြောပြလိုက်ပါမယ်လို့ဆိုပြီးတော့ရှင်သာရိပုတ္တရာကပြောပြတယ်ငါရှင်တို့တိုင်းတစ်ပါးကရောက်လာတဲ့ယဟန်တစ်ပါးကိုထိုဒေသမှာဒေသအသီးသီးမှာရှိတဲ့ခန္တိယပန္ဒိတ်တွေဇမနာပန္ဒိတ်တွေဂါဗတိပန္ဒိတ်တွေသမနာပန္ဒိတ်တွေလို့ဆိုရယ် ပညာရှိပုဂ္ဂိုလ်တွေဟာမိလိမိထရှိကြတယ်တဲ့သူတို့ဟာစူးစမ်းလေးလာတတ်လို့ဘယ်လိုမေးခွန်းတွေမေးတတ်တုံးဆိုအရှင်ဘုရားတို့ရဲ့ဆရာကောရမမြတ်စွာဘုရားဟာဘာကိုဟောလို့ရှိသလဲဘယ်ဝါဒရှိသလဲဖေတရားကိုဟောပြောလို့ရှိသလဲဆိုအဲ့ဒီခေတ်ကလည်း အယူဝါဒတွေကအများများရှိတယ်လေအမျိုးမျိုးရှိတယ်အမျိုးမျိုးဟောပြောနေကြတာရှိတယ်အဲဒါကြောင့်မို့ယဟန်ဂေါရမဘယ်လိုယူဝါဒမျိုးရှိပြီးဘယ်တရားမျိုးကိုဟောတယ်လဲဆိုတာပေးကြလိမ့်မယ်အဲ့ဒီလိုရှင်ပြားတို့အမေးခံရပြီဆိုရင်ဒီလိုဖြေကြပါဆိုဖြေပုံဖြေနည်းကိုသင်ပေးလိုက်တာတော့ ရှင်ဘုရားတို့ရဲ့ဆရာဘယ်ဝါဒရှိပြီးဘာတရားကိုဟောတော့လို့မေးမယ်ဆိုလို့ရှိရင်ငါတို့ရဲ့ဆရာမြတ်စွာဘုရားဟာတဏှာရာဂစန္ဒရာဂကိုပယ်ဖြောက်ဖို့ဟောပြောလို့ရှိတယ်အစွဲလမ်းမထားဖို့တွေ့တာမှုတွေမရှိဖို့ မြတ်စွာဘုရားဟောပြောလေးရှိပါတယ်ဒါဘုရားတရားတော်နဲ့ပတ်သက်လို့ရှိရင် အတိကဥတီချက်ကဒါပဲလူတွေဟာကိုယ်တဏ္ဍမှာရှိတဲ့ရုပ်တရားတွေပဲဖြစ်ဖြစ်သူများတဏ္ဍမှာရှိတဲ့ရုပ်တရားပဲဖြစ်ဖြစ်ကိုယ်ခန္ဓာပဲဖြစ်ဖြစ်ဒုက္ခန္ဓာပဲဖြစ်ဖြစ်သက်မဲ့ပစ္စည်းဝတ္ထုတွေပဲဖြစ်ဖြစ်လိုလားခြင်းတွေ့တာခြင်းဆိုတာရှိကြတယ် ဆန္ဒရာဂဆန္ဒရာဂဆိုတာဒီနေရာမှာဆန္ဒဆိုတာတဏှာရာဂကိုပဲရည်ညွှန်းတာဖြစ်ပါတယ်အဲ့တော့ခွဲကြည့်မယ်ဆိုရင်ဆန္ဒဆိုတာလောဘနဲ့မရသေးတာကိုလိုချင်တယ်ရာဂဆိုတာကြတော့ရပြီးသားကိုသိမ့်ပိုက်တယ်လို့ဒီလိုအဓိပ္ပာယ်ခွဲရင်လည်းဖြစ်ပါတယ် သို့မဟုတ်သန္တာရကနှစ်ခုစလုံးဟာလောဘကိုပဲဆိုလိုတာလောဘရဲ့သဘောကမရသေးခြင်းလိုချင်တယ်ရပြီးရင်ဆုတ်ကင်ထားတယ်တိမ့်ပိုက်ထားတယ်သစ္စာ၄ပါးမှာဒီတဏှာကိုပဲဒုက္ခသမုဒိယလို့မြတ်စွာဘုရားဟောခဲ့တာဖြစ်တယ်ဟောတာဖြစ်တယ်လောကမှာဒုက္ခဖြစ်ပေါ်နေတာဘာကြောင့်လို့ဆိုရင်ဒီတဏှာရာဂကြောင့်ပဲဖြစ်ပေါ်နေတာဖြစ်တယ် အဲ့တဏှာရာဂကိုဝိနည်းဆိုပယ်ဖြောက်တာဆန္ဒရာဂဝိနည်းဘယ်ရာပဲဖြစ်ဖြစ်သက်ရှိပဲဖြစ်ဖြစ်သမဲ့ပဲဖြစ်ဖြစ်ဘယ်ရာဘောပဲဖြစ်ဖြစ်တွေ့တာမှုတွေပေါ့တွေ့တာမှုတွေလိုချင်မှုတွေသိမ့်ပိုက်မှုတွေတဏှာလောဘတွေဒါတွေကိုဖယ်ရှားဖို့ ငါတို့ရဲ့ဆရာဟာဟောပြောလို့ရှိပါတယ်လို့ဒီတခွန်းနဲ့ပဲဖြေလိုက်လုံလောက်တယ်လို့ရှင်သာရိပုတ္တရာသင်ပေးတာနော်ဒါပဲဖြေလိုက်ပါသန္တာရာကဝိနည်းခါဤသူတို့ကထပ်ပြီးတော့မေးလိုက်အောင်မယ်တဲ့ဘာဖြစ်လို့တော့ဆိုတော့ထပ်ပြီးတော့မေးကြလိုက်မယ်တဲ့အဲ့ဒီလို မေးလို့ရှင်မှန်ကန်တဲ့အဖြေပေးဖို့ကတော့ဒီလို ပေးရမှာတဲ့ တကယ်လို့ရုပ်ခန္ဓာပေါ်မှာလူจิตတတ်မဲ့တဲ့ဆန္ဒရာဂကိုဖယ်ရှားရမယ်စိတ်ခံစားချက်ဆိုတဲ့ဝေဒနာပေါ်မှာလူจิตနဲ့ဆန္ဒတွေ့တာမှုရာဂကိုဖယ်ရှားရမှာဖြစ်တယ်စိတ်ထဲကမှတ်သားမှုအမှတ်တင်ညာပေါ်မှာ လူကျင်တဲ့ဆန္ဒတွေ့တာမှုရာဂကိုဖယ်ရှားဖို့ဟောပြောတာဖြစ်တယ်။သင်္ခါရလို့ဆိုတဲ့တွေ့တော့ကြံစည်မှုအထုတ်ကြိုးပမ်းမှုတွေပေါ်မှာလူကျင်တဲ့ဆန္ဒနဲ့တွေ့တာတဲ့ရာဂကိုဖယ်ရှားဖို့ဟောပြောတာဖြစ်တယ်။ဝိညာဏလို့ဆိုတဲ့အသိစိတ်ပေါ်မှာလူကျင်တဲ့ဆန္ဒနဲ့တွေ့တာတဲ့ရာဂကိုဖယ်ရှားပြဖို့မြတ်စွာဘုရားဟောကြားခြင်းဖြစ်တယ်။ဆိုလိုတာကတော့ ခန္ဓာ၅ပါးပေါ်မှာတွေ့ခြင်းနဲ့ဆန္ဒတွေ့တာတဲ့ရာဂဒါကိုဖယ်ရှားပြဖို့ဟောတာဖြစ်ပါတယ်လို့ဆိုတော့ခန္ဓာ၅ပါးလို့ပြောလိုက်လို့ရှိရင်အလုံးခြုံမိသွားတာပေါ့သူရုပ်ခန္ဓာဆိုတာသက်ရှိသက်မဲ့နှမျိုးနဲ့ဆိုင်တယ်စိတ်ခံစားချက်တို့စိတ်မှတ်သားချက်စိတ်ရဲ့ကြွပန်းအထုတ်ချက်တို့စိတ်ဆိုတဲ့ အတွေးတွေတို့အဲ့ဒီဝေဒနာတင်ညာသင်္ခါရဆိုတာနန္တရားအဲ့တော့ချင်းညွတ်ပြောလိုက်လို့ရှိရင်ယုံနဲ့နှစ်မျိုးပေါ်မှာသက်ရှိသမဲ့ယုံနဲ့သက်ရှိမှရှိတဲ့စိတ်ခံစားချက်မှတ်သားချက်ကြိုးပမ်းအထောက်ချက်စိတ်ဆိုတဲ့တရားတွေပေါ်မှာလူချင်းတတ်မဲ့မှုနဲ့တွေ့တာမှုဆိုတာကို ဖယ်ရှားဖို့မြတ်စွာဘုရားဟောပြောတာဖြစ်ပါတယ်ဒါဟာအလုံးကိုခြုံပြီးတော့ပြောလိုက်တဲ့စကားတစ်ခုပဲเนาะတွေ့တာမှုကိုဖယ်ရမယ်ဆိုဘယ်မှာတွေ့တာတာကိုဖယ်ရမလဲဆိုအကယ်၍သာပြောမယ်ဆိုရင်သာသမီပေါ်တွေ့တာတာဖယ်ရမယ်နော်ကိုယ်ခန္ဓာကိုယ်ပေါ်တွေ့တာတာဖယ်ရမယ်ကိုယ်မိတ်ဆွေတွေပေါ်မှာတွေ့တာတာဖယ်ရမယ် ကိုပိုင်ဆိုင်တဲ့ပစ္စည်းတွေပေါ်မှာတွေ့ရတာလောကကြီးကိုတွေ့တာတဲ့ဟာဒီလိုပြောလို့ရှိရင်ကုန်နိုင်မှာမဟုတ်ဘူးပြည့်လည်းပြည့်စုံမှာမဟုတ်ဘူးအဲ့တော့လောကကြီးတစ်ခုလုံးကိုခန္ဓာ၅ပါးနဲ့ချုပ်ပြီးတော့ပြောလိုက်တဲ့အားလုံးပါသွားတယ်အမည်နာမ တွေတတ်နေမဲ့ဆိုလို့ရှိရင်မဆုံးနိုင်ဘူးဒါကြောင့်မို့ခန္ဓာ၅ပါးပေါ်မှာတွေ့တာတဲ့ ဆန္ဒရာဂကိုဖယ်ရှားမယ်လို့မြတ်စွာဘုရားဟောပါတယ်ဆိုလုံးဝပြည့်စုံတဲ့အဖြေစကားဖြစ်သွားတယ်ပေါ့တော့ခန္ဓာ၅ပါးကလွဲလို့လောကမှာသဘာဝတရားအနေနဲ့တခြားအရာ ရှိမှမရှိတာတွေ့တာစရာဆိုတာလည်းရှိမှမရှိတော့တာဒါကြောင့်မို့ခန္ဓာ၅ပါးလို့ပြောလိုက်တာ ਨੇ ဒါလုံးဝပြည့်စုံသွားတယ်လို့ ရှင်သာရိပုတ္တရာကအဲ့လိုဖြည့်ပေးလိုက်ဖြည့်ပေးပြီးတော့ဆက်ပြီးတော့မိတ်တယ်ငါရှင်တို့တဲ့ဒီလောက်ထေးနဲ့လည်းသူတို့ကခြေနဲ့အောင်မှမဟုတ်သေးဘူးတဲ့ဆက်ပြီးတော့မေးကြလေအောင်မယ်တဲ့ပညာရှိတဲ့ပုဂ္ဂိုလ်တွေဟာစူးစမ်းတတ်တယ်လေ့လာတတ်တယ်ဒါကြောင့်မို့ ငါရှင်တို့ကိုဆက်ပြီးတော့မေကုံထုတ်လိုက်ဦးမယ်တဲ့ငါရှင်တို့အဖြေကိုနှစ်သက်သွားပြီးနောက်မေကုံတိုင်းထပ်ထုတ်လိုက်မယ်ဘာမေကုံထုတ်မလို့ဆိုဘယ်လိုအပြစ်နာဆာကိုမြင်လို့ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်လို့ဆိုတဲ့ခန္ဓာ၅ပါးပေါ်မှာလူကျင်တဲ့ဆန္ဒတွေ့တာတဲ့ရာဂကိုဖယ်ရှားဖို့ ရှင်ဘုရားတို့ဆရာကဟောတာလေဘာဖြစ်လို့ဟောတာလဲဘာအပြစ်ရှိလို့လဲဒါကြိုးကြောင်းဆင်ញင်တာလေးတွေနော်ဘယ်အပြစ်ကြောင့်အလုပ်တစ်ခုကိုစွန့်လွတ်ဖို့ပြောတယ်ဆိုတာအပြစ်ရှိရမှာနော်သန္တာရာကဒီရာဂဆိုတဲ့ကိလေသာတရားကိုဖယ်ရှားမယ်ဆိုတာဟုတ်ပြီယုတ်ရဏတင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးပေါ်မှာ တွေ့တာတဲ့တာကိုဖယ်ရှားမယ်ဆိုဒါဖြင့်မဖယ်ရှားရင်ဘာဖြစ်တယ်လဲတွေ့တာတော့ရောဘယ်လိုအပြစ်တွေရှိလို့လဲတွေ့တာတော့ရောဘာဖြစ်တယ်လဲနော်ဘာကြောင့်ဘာတွေကိုမကောင်းတာတွေ့လို့ဖယ်ရှားခိုင်းတာလဲမလုံးနဲ့လို့ရှောင်ခိုင်းတာဟာမကောင်းတာရှိရမယ်အစာအာဟာရတောင်မှ ဒီအစာဟာမကောင်းဘူးဒီအစာကိုမစားကြနဲ့လို့ပြောတာဒီအစာစားလို့ရှိရင်ဘာအပြစ်တွေဖြစ်နိုင်တော့ဆိုယောဂဝေဒနာတွေဘာယောဂတွေဖြစ်နိုင်တယ်ဆိုတာကိုဒီအစာရဲ့ဆိုးချိုးတွေကိုချိန်ပြီးတော့မစားနဲ့လို့တားမြစ်တာဖြစ်တယ်ဒီလမ်းကို မသွားနဲ့လို့တားမြစ်ရင်ဒီလမ်းသွားရင်ဘာတွေဖြစ်နိုင်တယ်လဲဆိုတဲ့ဆိုးချိုးတွေဖြစ်လာမဲ့ဆိုးချိုးတွေကိုကြည့်ပြီးတော့တားမြစ်ကြတာပဲဖြစ်တယ် ဒီလူနဲ့မပေါင်းနဲ့လို့ပြောရင်လည်းပဲအဲ့ဒီလူနဲ့ပေါင်းလို့ရှိရင်ဆိုးကျိုးတွေဖြစ်လာမှာ။မြင်လို့ပြောတာဖြစ်တယ်။ဒီစကားမပြောနဲ့လို့တားမြင်ရင်လည်းဒီစကားမျိုးပြောလို့ရှိရင်ဆိုးကျိုးတွေဖြစ်လာမှာတွေ့လို့ပြောတာဖြစ်တယ်။အဲ့ဒါမဟုတ်ဘဲနဲ့တက်တက်ကြီးနော်ဒီလမ်းမသွားနဲ့ဒီစားမစားနဲ့ဒီလူနဲ့မပေါင်းနဲ့လို့ပြောရင်အထိပ္ပယ်မရှိဘူးပေါ့။အော် ကောင်းတဲ့အပြစ်မြင်ပြီးမှသာလဲလောကလူတွေပညာရှိတွေဟာပြောဆိုတွေရှိတယ်တဲ့ထို့တူပဲအရှင်ဘုရားတို့ရဲ့ဆရာကယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်လို့ဆိုတဲ့ခန္ဓာ၅ပါးပေါ်မှာလိုချင်တွေ့တာတတ်မဲ့တဲ့တဏှာကိုဖယ်ရမယ်ဆိုတော့မဖယ်ရင်ဘာဖြစ်မှာမို့ဘယ်လိုအပြစ်နာစာတွေတွေ့ထားလို့ ဖဲခိုင်းတာလဲလို့ဒီမေကွန်းထပ်မေးလေအောင်မယ်တဲ့ထပ်ပြီးတော့မေးလေအောင်မယ်တဲ့အဲ့လိုမေးလို့ရှိရင် ရှင်ပြားတို့ဒီလိုဖြေကြပါငါရှင်တို့မေးတဲ့ပုဂ္ဂိုလ်တက္ကာတို့ဆိုပြီးပြန်ဖြေပါတယ်ဘယ်လိုဖြေရမလဲဆိုရင် ရုပ်ဆိုတဲ့ရူပခန္ဓာပေါ်မှာတွေ့တာမှုရှိနေရင်စိတ်ဆန္ဒတွေရှိနေတယ်ဆိုရင်ချစ်မြတ်နိုးမှုတွေရှိနေတယ်ဆိုရင်ရုပ်ခန္ဓာပေါ်မှာလိုလားနေတဲ့တဏှာတွေဥပ္ပံမှုတွေကြောင်းကြမှုတွေတက်မဲ့မှုတွေရှိနေမယ်ဆိုရင်အဲ့ဒီရှိတဲ့ပုဂ္ဂိုလ်ဟာဘယ်လိုအကျိုးတွေခံစားရသလဲလို့ဆိုရင် အဲ့ဒီသူလိုချင်တတ်မဲ့နေတဲ့တဏှရူပခန္ဓာခန္ဓာဟာရှုခန္ဓာကြီးဟာဒီတိုင်းနေမှာမဟုတ်ဘူးတဲ့အဲ့ဒီယုတ်ခန္ဓာကြီးသူတွေ့တာတတ်မဲ့နေတဲ့ယုတ်ခန္ဓာကြီးဟာဝိပရိဏမတဲ့ပြောင်းလဲလာလိမ့်မယ်အညထာဘာဝငကိုနေထားနဲ့မတူတဲ့အခြေအနေတွေဖြစ်ပေါ်လာလိမ့်မယ် အဲ့တော့ကိုတွေ့တာတယ်ဆိုတဲ့ယုတ်ကြီးဟာကိုယုတ်ပဲကြည့်တနေ့တနေ့နဲ့အချိန်ကုန်လာလို့အသက်ရွယ်ရလာလို့ရှင်ပင်ကိုကလှတဲ့လူတောင်မှပဲတဖြည်းဖြည်းအယုတ်ဆိုးကြည်တံဖြစ်လာတယ်ကောင်းမောကဆွေးနေဖြူလာတဲ့ဒါဟာပြောင်းလဲမှုတွေပဲပရည်တွေတွန့်လာတဲ့ပြောင်းလဲမှုတွေပဲမျက်စိတွေမှုံလာတဲ့နားတွေထိုင်းလာတဲ့ခါးတွေကိုင်းလာတဲ့ပြောင်းလဲမှုတွေ အရေးစင်းတွေခွန်အားတွေကြာဆင်းလာတယ်ဒါတွေရဲ့ပြောင်းလဲမှုတွေပဲအဲ့ဒီဝိပရိနာမရုပ်ပြက်ဆင်းပြက်ပြောင်းလာတတ်တယ်တဲ့အညထာဘာဝငငယ်တုန်းကလည်းမတူတဲ့ပုံစံမတူတာတွေဖြစ်လာလိမ့်မယ်တဲ့ဒါဟုတ်တာပေါ့သူသူကိုကိုဘသူပဲဖြစ်ဖြစ်မွေးလာပြီးတဲ့နောက်မှာအဆင့်ဆင့်ပြောင်းလဲပြီးတော့လာခဲ့ကြတာ အသက်ရွယ်ကျွေးပြီးအဖိုးကြီးအမေကြီးဖြစ်ပြီးဆိုလို့ရှိရင်အမှန်တမ်းရုပ်ပြည့်ဆင်းပြည့်အနေထားမျိုးတွေရောက်လာကြတာပဲအဲ့ဒီရုပ်တရားပေါ်မှာတွေ့တာနေမယ်ဆိုလို့ရှိရင်အဲ့ဒီလိုပြောင်းလဲပြီးတော့အခြေအနေတစ်ခု ဖြစ်ပေါ်လာပြီဆိုရင်ရုပ်ခန္ဓာပေါ်မှာတွေ့တာတတ်မြင့်နေတဲ့ပုဂ္ဂိုလ်ဖို့ဘာတွေမရှောင်လွဲနိုင်အောင်ဘာတွေဖြစ်လာမလဲလို့ဆိုရင်တောကတဲ့ စိတ်ပူပန်လာတယ်ပရိဒီဝဖြစ်ရလေခြင်းဆိုပြီးတော့ငိုကြွေးလာတတ်တယ်ဒုက္ခကိုဆင်းရဲမှုတွေကြုံလာတယ်ဒေါမနတစိတ်ဆင်းရဲမှုတွေကြုံလာတယ်ဥပယတဒေါသနဲ့စိတ်ပင်ပန်းမှုတွေဖြစ်လာတယ်ဒါဟာအပြစ်ပဲကိုတွေ့တာနေတဲ့မတွေ့တာဘူးဆိုရင်ဒီအပြစ်တွေဖြစ်မှာမဟုတ်တွေ့တာနေသည့်အတွက်ကြောင့်တောကဖြစ်လာဆိုလိုတာက တွေ့တာတဲ့နေရာတိုင်းတောကဖြစ်တယ်ဆိုရင်တောကဖြစ်တာဆိုတာကိုတွေ့တာတဲ့နေရာဖြစ်တာပစ္စည်းတွေ့တာရင်အဲ့ဒီပစ္စည်းနဲ့ပတ်သက်ပြီးတောကဖြစ်မှာပဲလူကိုတွေ့တာရင်လူနဲ့ပတ်သက်ပြီးတောကဖြစ်မှာပဲကိုကိုကိုတွေ့တာရင်လည်းကိုကိုနဲ့ပတ်သက်ပြီးတောကဖြစ်မှာပဲဘာပဲဖြစ်ဖြစ်တွေ့တာမှုတဏှာရာဂမကင်းသေးလို့ကိုတွေ့တဲ့အရာတစ်ခုဟာ ပြောင်းလဲသွားမယ်ပျက်စီးသွားမယ်ပျောက်ကွယ်သွားမယ်ဆိုရင်ဒီလိုဟာယူချုံမရဖြစ်လာတယ်ဆိုတာဒါတွေ့တာမှုရဲ့အကျိုးဆက်ပဲဖြစ်တယ်တဲ့ထို့တူပဲစိတ်ခံစားချက်နဲ့ပတ်သက်ပြီးတော့လည်းပဲလူတွေဟာပြောင်းလဲသွားတဲ့အခါမှာရှုကြုံမရဖြစ်ကြတယ်ဥပမာမယ်ပြောနေတဲ့ဝမ်းမြောက်ဝမ်းသာဖြစ်နေတဲ့စိတ်ခံစားချက်လေးဟာဝမ်းနဲ့စရာကြုံလာတဲ့အခါအဲ့ဒီ ဝမ်းသာစရာဆိုတာပျောက်ကွယ်သွားပြန်တယ်ပျောက်ကွယ်သွားသည့်အတွက်ကြောင့်မကြည်မနှက်ဖြစ်ရတယ်ချမ်းသာတဲ့အနေထားအနေဆင်းရဲတဲ့အနေထားရောက်သွားတယ်စိတ်ခံစားကြရပြန်တယ်တင်ညာတို့သင်္ခါရတို့ဝိညာဉ်တို့စိတ်တို့အနေထားတွေဟာလည်းပဲဒီတိုင်းပဲပေါ့အလုံးဟာထာဝရမမြဲတဲ့တဘာဝတရားတွေဖြစ်သည့်အတွက်ကြောင့်ပြောင်းလဲသွားတဲ့အချိန်မှာ ဧကန်ဒိဋ္ဌတွေ့တာမှုရှိနေရင်တော့တောကပရိဒေဝတိချာဖြစ်မှာပဲလို့ဒါကြောင့်မလို့ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်တို့အပေါ်မှာတွေ့တာတဲ့တဏှာရာက ရှိမယ်ဆိုလို့ရှိရင်အခုလို့တောကပရိဒေဝဒုက္ခဒေါမနတဥပါယတဆိုတဲ့ခံစားချက်ပြင်းထန်တဲ့စိတ်ဓာတ်တွေစိတ်တွေနဲ့ဆင်းရဲဒုက္ခရောက်ရတဲ့ဆိုတဲ့ ဒီအပြစ်ကိုမြင်လို့မြတ်စွာဘုရားကယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးပေါ်မှာသန္တာရာဂကိုဖယ်ရှားရမယ်လို့ဟောတာဖြစ်ပါတယ်လို့ဒီလိုဖြေပါတဲ့အဲ့ဒီဖြေရပြီးတဲ့နောက်မှာလည်းပဲတဲ့အဲ့ဒီပညာရှိဆိုတဲ့ပုဂ္ဂိုလ်တွေက စူးစမ်းလေ့လာတဲ့အနေနဲ့ထပ်ပြီးမေးကြအောင်ပါပဲတဲ့ငါရှင်တို့ဘယ်လိုမေးမလို့ဆိုတော့ဒီမေးခွန်းကြတော့ဟုတ်ပါပြီဒီလိုအပြစ်တွေရှိလို့ဖယ်ရှားမယ်လို့ပြောတယ်ကဲဒါဖြင့်ဖယ်ရှားလိုက်ပါပြီဖယ်ရှားလိုက်ရင်တော့ဘယ်လိုအကျိုးတွေရမှာတော့လူဆိုတာအပြစ်ကိုလည်းသိကျင်တယ်အကျိုးကိုလည်းသိကျင်တယ်ဒါကြောင့်အကျိုးမရှိရင်လည်းမလုပ်ချင်ဘူး အပြစ်ကင်းနိုင်လေဟိုအကျိုးမရှိတဲ့ဟာဆိုရင် မလုပ်ချင်ဘူးအပြစ်လည်းကင်းတယ်အကျိုးလည်းရတယ်ဆိုတာရှိရမယ်ဒါကြောင့်မို့ဘယ်လိုအကျိုးအာနိသင်ကိုတွေးလို့သိထားလို့ရှုဝေဒနာတင်ညာသင်္ခါရတွေအပေါ်မှာတွေ့တာတတ်မဲ့မှုဆန္ဒတာကိုပယ်ရမယ်လို့ရှင်ဘုရားတို့ဆရာကဟောတာပါလေလို့ထပ်မိကြအောင်မယ်တဲ့ အဲ့လိုမေးရင်တော့နာရှင်တို့ဟာဒီလို ဖြေပေးရလိမ့်မယ်တဲ့ဆိုပြီးရှင်သာရိပုတ္တရာကသူညံစွာနဲ့တိပိဒတရားဓမ္မတွေကိုရှင်းလင်းပြီးတော့အဖြေမှန်ပေးတတ်ဖို့ယဟန်တွေကိုသင်ကြားပေးနေတာနော်အဲ့တော့ဘယ်လိုဖြေရမလဲလို့ဆိုလို့ရှိရင်ငါရှင်တို့တာယကာတို့ ရှုခန္ဓာပေါ်မှာတွေ့တာမှုတွေလိုချင်မှုတွေချစ်မြတ်နိုးမှုတွေဆာလောင်မှုတွေပူပန်မှုတွေတတ်မဲ့မှုတွေကင်းမဲ့ဆိုလို့ရှိရင်တဲ့အဲ့ဒါတွေမရှိဘူးဆိုရင်ရုပ်ခန္ဓာကြီးကသဘာဝအလျောက်အချိန်တန်လို့ရှိရင်ပြောင်းလဲသွားမှာဖြစ်တယ်တမျိုးတစ်ပုံဖြစ်သွားမှာဖြစ်တယ် အဲ့ဒီလိုဖြစ်လာတဲ့အခါမှာတဲ့တွေ့တာမှုမရှိတဲ့ပုဂ္ဂိုလ်ဖို့စိတ်ပူပန်မှုတောကမထိတ်နိုင်လို့ငိုကြရတဲ့ပရိဒေဝကိုဆင်းရဲမှုဒုက္ခစိတ်မချမ်းသာမှုဒေါမနတစိတ်ထဲမှာပင်မမှုဆိုတာလေဒါတွေမဖြစ်တော့ပါဘူးတဲ့ ထို့တူပဲဝေဒနာတင်ညာသင်္ခါရဝိညာဉ်တို့ဆိုတဲ့နန္တရားတွေနဲ့ပတ်သက်ပြီးတော့လည်းပဲတွေ့တာမှုမရှိဘူးဆိုလို့ရှိရင်တဘာဝလျောက်ဝေဒနာဆိုတာလဲပြောင်းလဲပျက်စီးသွားမှာပဲတင်ညာဆိုတာလဲပြောင်းလဲပျက်စီးမှာပဲသင်္ခါရဆိုတာလဲပြောင်းလဲပျက်စီးမှာပဲဝိညာဏဆိုတာလဲပြောင်းလဲပျက်စီးမှာပဲ လူတွေရဲ့တဏ္ဍမှာဖြစ်တဲ့ယုတ်ဒီနန္ဒီဟာပြောင်းလဲပျက်စီးသွားတဲ့အနေအထားမျိုးဖြစ်လာမှာပဲအဲ့ဒါလို့ဖြစ်လာလို့ရှိရင်ရှုဝေဒနာတင်ညာသင်္ခါရဝိညာဉ်လို့ဆိုတဲ့ဝေဒနာတင်ညာသင်္ခါရဝိညာဉ်လို့ဆိုတဲ့နန္တရားတွေပေါ်မှာတွေ့တာတတ်မဲ့မှု မရှိဘူးဆိုပါကတောကလည်းဖြစ်မှာမဟုတ်ဘူးပရိဒီဝလည်းဖြစ်မှာမဟုတ်ဘူးကိုယ်ဆင်းရဲမှုစိတ်ဆင်းရဲမှုလည်းဖြစ်မှာမဟုတ်ဘူးစိတ်ပင်ပန်းမှုတွေလည်းဖြစ်မှာမဟုတ်ဘူး အဲ့ဒီမဖြစ်တာဟာလွန်ကောင်းတဲ့အနေအထားတစ်ခုပါတဲ့အဲ့ဒီအကျိုးကိုမြင်လို့မြတ်စွာဘုရားကရှုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်တို့ဆိုတဲ့ခန္ဓာ၅ပါးအပေါ်မှာတွေ့တဲ့တတ်မဲ့မှုတဏှာရာဂကိုဖယ်ရှားဖို့ဟောတာဖြစ်ပါတယ်လို့ထီလို့အဖြေပေးလိုက်ပါတဲ့ဒါရှင်သာရိပုတ္တရာက သင်ကြားပြီးတော့ပေးတာဒီလိုဖြည့်ပေးဖို့တွေသင်ကြားပေးနေတာနော်အဲ့ဘုရားဘာသာတရားဖို့မှာဒီမှန်ကန်တဲ့အဖြေတစ်ခုပေးဖို့ရာအမှန်တမ်းအရေးကြီးတယ်ဒါရည်ရွယ်ချက်လဲအမှန်တမ်းပြည့်စုံတယ်ပေါ့နော်ဘုရားရဲ့ဝါဒနဲ့ပတ်သက်ပြီးအယူဝါဒလည်းအမှန်တမ်းပြည့်စုံတယ်ပြည့်စုံတဲ့ဆုံးမသွန်သင်ချက်ပဲဖြစ်တယ်အချင်းချုပ်ပြီးပြန်ပြောရမယ်ဆိုရင် ဖះကဘာဟောလဲမေးလာလို့ရှင်ဘုရားဘာသာရသော်ဗျာဟောတာအနှစ်ချုပ်ပြောပါဘာဟောလဲဆိုရင်အေးတဏှာရကပဲ့ဖို့ဟောတယ်တဏှာရကဖဲ့ဖို့ဟောတယ်ဒါလုံးဝမှန်တယ်ပေါ့ဒါပြင်သူကထပ်မေးမယ်တဏှာရကပယ်တယ်ဆိုတာဘယ်ပေါ်မှာပယ်ရမလဲဆိုဖြည့်ရမှာခန္ဓာ၅ပါးပေါ်မှာပယ်ရဒါအလုံးချုပ်ပြီးတဲ့ အဖြေဖြစ်တယ်ပေါ့နော်တခုစီ ပြောမယ်ဆိုရင်ပတ်စံလိုချင်တာဖယ်ရမယ်အိမ်လိုချင်တာဖယ်ရမယ်ယာရုလိုချင်တာဖယ်ရမယ်ဒါတွေရှောက်ပြောရင်မပြီးနိုင်တော့လောကမှာလူတွေလိုချင်စရာတွေကအများကြီးရှိတယ်အဲ့ဒါတွေတခုစီပြောမယ်ဆိုလို့ရှိရင်မပြီးနိုင်ဘူးအဲ့ဒါကြောင့်တလုံးနဲ့နဲ့တဆုရဲနဲ့ပြီးအောင်ရသဖျားဖြေတာရှင်သာရိပုတ္တရာကသင်ပေးတာရသဖျားဖြေတဲ့အတိုင်းပဲသင်ပေးတာ အဲ့တော့တဏှာရာဂကိုပယ်ရမယ်ဆိုတာသူသူကိုကိုတရားတိုင်းမှာရှိတဲ့ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးနဲ့ဘဝဆိုတာခန္ဓာ၅ပါးနဲ့ဖွဲ့စည်းထားတာခန္ဓာ၅ပါးဖြစ်တာကိုဘဝလို့ခေါ်တာပဲလေနော်ဘဝဆိုတာတခြားဟာမဟုတ်ပဲခန္ဓာ၅ပါးရဲ့ဖြစ်ပေါ်လာမှုကိုဘဝလို့ခေါ်တာအဲ့တော့ခန္ဓာ၅ပါးအပေါ်မှာတတမှုဖယ်ရှားခိုင်းတာပဲ ခန္ဓာ၅ပါးအပေါ်မှာ တွေ့တာမှုကိုဖယ်ရှားပါဒါဖြင့်အဲ့ဒါမဖယ်ရှားလို့ရှိရင်ဘာတိပြဿနာဖြစ်တယ်ဆိုတာအဲမဖယ်ရှားဘူးဆိုလို့ရှိရင်တော့ဒီခန္ဓာ၅ပါးဆိုတာထာဝရမှာမဟုတ်တာအချိန်မရွေးနဲ့ပြောင်းလဲပြီးတော့ပျက်စီးသွားမဲ့အရာတွေဖြစ်တယ်အဲ့ဒီအချိန်ကျရင်တဏှာကရှိနေလို့ရှင်ဟုတ်လားရှက်ကြီးတငင်း တောကတွေဖြစ်ပရိဒီဝဖြစ်ရှင်ဘစီတီငိုကြွေးရတဲ့ဒုက္ခတွေခံရလိမ့်မယ်ဆက်ပြီးတော့ဖြစ်အလေခြင်းဆိုတာတွေတွေးလိမ့်မယ်ဆက်ရှင်းမှုတွေနဲ့ကြုံရလိမ့်မယ်လို့သူဆိုလိုတာအဲ့ဒါပြစ်ပဲဒါဖြင့်အကယ်၍တဏှာရာဂကိုဖယ်လိုက်ရင်ရောဖယ်လိုက်ရင်တော့အေးအေးဆေးဆေးပဲဘာမှမဖြစ်တော့ဘူးအဲ့ဒီပုဂ္ဂိုလ်ဟာနော်သူဆိုလိုတာပေါ့ ဖယ်လိုက်နိုင်ပြီဆိုလို့ရှိရင်တော့ကိုယ့်ရဲ့ယုတ်ခန္ဓာဟာပျက်စီးသွားတော့လည်းပဲတောကမဖြစ်တော့ဘူးပြောင်းလဲပျက်စီးသွားတော့လည်းပဲတောကမဖြစ်ဘူးပရိဒေဝမဖြစ်ဘူးဒုက္ခဒေါမနတမဖြစ်ဘူးဥပါဒလောကလူတွေဟာပင်မဆင်းရဲတယ်ဆိုတာဒီတဘာဝတရားတွေဖြစ်ပေါ်နေပင်မဆင်းရဲတာပဲ အတဏှာရာဂပယ်လိုက်တာ ਨੇ တောကဆိုတဲ့ရင်ထဲကအပူပရိဒီဝဆိုတဲ့ငိုကြွေးရတဲ့အတန်ဒုက္ခဆိုတဲ့ကိုယ်ဆင်းရဲမှုဒေါမနတဆိုတဲ့စိတ်ဆင်းရဲမှုဥပယတလို့ခေါ်တဲ့စိတ်ပင်ပန်းမှုတွေဒါတွေဟာလုံးဝပျောက်ကင်းသွားနိုင်တယ်လို့ဒါရရှိရတဲ့အကျိုးပဲအဲ့တော့တရားဆိုတာအဓိကရှင်ထဲမှာ တွေ့တာမှုတွေကင်းမှုပဲဖြစ်တယ်အဲ့ဒီတွေ့တာမှုတွေကိုဘာနဲ့ဖယ်ရှားမှာတော့ဆိုတော့အသိဉာဏ်နဲ့ပဲဖယ်ရှားကြရမှာဖြစ်တယ်ပေါ့နော်ဝိပဿနာတရားအထုတ်တာဟာဒါတွေဖယ်ရှားဖို့အထုတ်တာပဲဖြစ်တယ်ဖယ်ရှားတယ်ဆိုတာအသိဉာဏ်နဲ့မှဖယ်ရှားလို့ရတာဖြစ်လို့အမှန်ကန်သိအောင်ကြိုးစားအထုတ်ကြရတယ်အမှန်ကန်သိပြီဆိုရင် ထိုအမှန်ကန်သိတဲ့အသိဉာဏ်ကတွေ့တာမှုတွေကိုဖယ်ရှားပြစ်နိုင်တယ်ဒါကြောင့်မို့ဘုရားမြတ်စွာသာသနာတော်မှာသီလဆိုတာလည်းပညာအတွက်ပဲတမာတိဆိုတာလည်းပညာအတွက်ပဲအဓိကကပညာရဖို့အထောက်ကြရတာဖြစ်တယ်အသိပညာဆိုတဲ့အမှန်ကန်သိမှုကသာလဲထို့အရာအလုံးကိုကိလေသာအလုံးကိုဖယ်ရှားနိုင်တာဖြစ်တယ် အဲ့တော့ရှင်သာရိပုတ္တရာကခရီးထွက်မဲ့ကိုရော်တွေကိုယခုလိုသင်ကြား ဆုံးမပြီးတော့ပေးတာဖြစ်တယ်ပေါ့နော်ဒါဟာပြောမယ်ဆိုတော့ရှင်ဘုရားတရားတော်ရဲ့အနှစ်ချုပ်ကိုသင်တာပဲဖြစ်တယ်ဘုရားတရားတော်ရဲ့အနှစ်ချုပ်ဘုရားဘာသာဝင် သူတော်စင်တွေဟာဘာလို့ ਆ မှာဆိုတာအနှစ်ချုပ်ပြီးတော့ပြောတဲ့စကားပဲဖြစ် အလုံးဟာဗုဒ္ဓဘာသာရဲ့ပုံရိပ်ကိုလည်းပဲထင်ရှားပေါ်လွင်စေတဲ့အရာပဲဖြစ်တယ်ပေါ့မြတ်စွာဘုရားရဲ့ဟောပြောချက်ကိုလည်းအနှစ်ချုပ်ထားလို့တရားဓမ္မရဲ့ပုံရိပ်တွေကိုလည်းပဲပုံပေါ်အောင်ပြောလိုက်တာပဲဖြစ်တယ်ပေါ့အဲ့ဒီမေကွန်းတွေဟာမေကွန်းနဲ့အဖြေတွေဟာလောမှတ်သားစရာကောင်းပြီးတော့ဗုဒ္ဓဘာသာရဲ့အခြေခံ အနှစ်ချုပ်ကိုဖော်ပြခြင်းပဲဖြစ်တယ်နိဗ္ဗာန်ဆိုတာလဲအဲ့ဒီကိလေသာတွေတွေ့တမှုတွေဖြစ်ရာယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတာခန္ဓာ၅ပါးရဲ့ချုပ်ငိမ့်သွားရာဖြစ်တယ်အဲ့ဒီယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ချုပ်ငိမ့်တာဟာကိလေသာနဲ့ကံချုပ်ငိမ့်မှသာဖြစ်တယ် ကိလေသာကံဤကိလေသာတွေချုပ်ငြိမ်းသွားခြင်းဟာအကြောင်းတရားရဲ့ချုပ်ငြိမ်းမှုပဲဖြစ်တယ်။ရှုဝေဒနာတင်ညာသင်္ခါရတို့ရဲ့ချုပ်ငြိမ်းမှုဟာအကျိုးတရားရဲ့ချုပ်ငြိမ်းမှုဖြစ်တယ်။အကြောင်းရောအကျိုးရောနှစ်ခုစလုံးချုပ်ငြိမ်းသွားတဲ့သဘာဝကိုပဲနိဗ္ဗာန်လို့ဆိုတာဖြစ်ပါတယ်။ဘုရားဝေပါဒတွေဝိနည်းနိဗ္ဗာန်ဆိုတာကောင်းကင်ဘုံလည်းမဟုတ်ဘူး။တခြားဒုက္ခဘုံကြီးလည်းမဟုတ်ဘူး။ ရှင်တဲ့နှလုံးထဲမှာဒုက္ခပေးနေတဲ့တဘာဝတရားတွေရဲ့ချုပ်ငြိမ်းမှုသာဖြစ်တယ်လို့ဒီလိုမှတ်သားရမှာဖြစ်တယ်ပေါ့အဲ့တော့ရှင်သာရိပုတ္တရာကမိဂုံးနေနဲ့ဖြည့်နိကာကို အသေးစိတ်ယခုလိုသင်ကြားပေးပြီးတော့ဆက်ပြီးတော့မိန့်ကြားပြန်တယ်အကုသလိစာဥသောဓမ္မေဥပတ္တပစ္ဆဝိဟရတော ဒိဋ္ဌိစေဝဓမ္မိဒုက္ခဝိဟာရောဘဝိတာစဉ်းစားတဲ့အလေးတစ်ခုမြတ်စွာဘုရားဟောပြောခြင်းနဲ့ပတ်သက်ပြီးတော့ရှင်သာရိပုတ္တရာကစဉ်းစားဖို့အချုပ်ကိုတစ်ခါပြန်ပြောပြတယ်ဒီအချုပ်ကလည်းအလွန်မှတ်သားစရာကောင်းတယ်မြတ်စွာဘုရားရဲ့ဒီယေရှုဥတီချက်ကုသိုလ်နဲ့အကုသိုလ် နှစ်ချုပ်ပြောလို့ရှင် အကုသိုလ်ကိုဖယ်ရှားဖို့နဲ့ကုသိုလ်တရားဖြစ်ပွားဖို့ဒီနှစ်ခုဟာဘုရားတရားတော်ရဲ့အနှစ်ချုပ်ပဲဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ရှင်သာရိပုတ္တကအနှစ်ချုပ်ပြီးတော့ပြောလိုက်တာငါရှင်တို့အကုသိုလ်တရားတွေယင်းထဲမှာထားနေမဲ့ဆိုရင်ယင်းထဲမှာထားတဲ့ပုဂ္ဂိုလ်လက်ရှိဘဝမှာလည်းချမ်းသာမယ်မပေးမမှုမဆင်းရဲဘူး သေတဲ့အခါမှာလည်းကောင်းရသတိပုံရောက်မယ်အကုသိုလ်တရားတွေယင်နဲ့ထားရတဲ့နဲ့ချမ်းသာတယ်နော်စိတ်ပင်ပန်းမှုတွေမဖြစ်ဘူးသေတဲ့အခါမှာလည်းကောင်းရသတိရောက်မယ်ဆိုရင်မြတ်စွာဘုရားဟာအကုသိုလ်တရားတွေကိုအကုသိုလ်တရားတွေနဲ့အကုသိုလ်တရားတွေကို ဖယ်ရှားဖို့တိုက်တော့မှမဟုတ်ဘူးတဲ့ဆိုလိုတာအကုသိုလ်တရားတွေရှိနေပြီးတော့ကောင်းကျိုးချမ်းသာတွေရမယ်ဆိုရင်အကုသိုလ်ပယ်ဖို့တပ္ပပပတ္တအာကရဏအကုသိုလ်တရားတွေကိုဖယ်ရှားကြမလုံးကြနဲ့လို့မြတ်စွာဘုရားဟောမှမဟုတ်ဘူးတဲ့ဒါအပြန်အလှန်စဉ်းစားပြောတာအကုသိုလ်ရှိရနဲ့ကောင်းကျိုးချမ်းသာတွေရမယ်နောက်ဘဝလည်းကောင်းရာသူတိရောက်မယ်ဆိုရင်ဘုရားကအကုသိုလ်ပယ်ဖို့ ပြောမှာမဟုတ်ဘူးတဲ့အကုသိုလ်ရှင်ထဲမှာရှိနေလို့ရှိရင်မြတ်မောဘုရားမှာလည်းဆင်းရဲဒုက္ခရောက်မယ်စိတ်ပင်ပန်းမယ်စိတ်ပူရမယ်သိတဲ့အခါမှာလည်းပဲအပင်ငရဲရောက်မယ်ဒုက္ခတိဘုံရောက်မယ်ဒါကြောင့်ဟိုမြတ်စွာဘုရားအကုသိုလ်တရားတွေကိုဖယ်ဖို့ပြောတာတဲ့စဉ်းစားချက်လေးတွေကိုသင်ပေးတာပေါ့နော် အကုသိုလ်ရှိလျက်နဲ့ကောင်းကျိုးရမယ်ဆိုရင်မြတ်စွာဘုရားဖယ်လို့ပြောမှာမဟုတ်ဘူးတဲ့အကုသိုလ်ရှိနေရင်တော့ဆိုးကျိုးပဲရမှာဖြစ်တယ်ဒါကြောင့်မို့ဆိုးကျိုးတွေကိုမရစေချင်လို့မြတ်စွာဘုရားအကုသိုလ်ပယ်ဖို့အကုသိုလ်ကိုမလုပ်ကြနဲ့တပ္ပပပတ္တအာကရဏအကုသိုလ်မှန်သမျှမပြုကြဖို့ဆိုတာကိုတိုက်တွန်းနှိုးဆော်တာဖြစ်တယ်တဲ့အဲ့ဒါနဲ့အပြန်ပဲဒီစဉ်းစားတွေးခေါ်ပြတာ ကုသိုလ်တရားတွေရင်ထဲထားလို့ဒုက္ခရောက်မယ်စိတ်ပင်ပန်းမယ်ပူလောင်မယ်ဆိုရင်သေတဲ့အခါမှာလည်းဒုက္ခတိဘုံရောက်မယ်ဆိုရင်ကုသိုလ်တရားတွေရင်ထဲထားဖို့မြတ်စွာဘုရား ဟောမှာမဟုတ်ဘူးတဲ့ဆိုလိုတာကကုသိုလ်လုပ်လို့ဆင်းရဲတာဆိုတာမရှိဘူးကုသိုလ်လုပ်လို့ဒုက္ခတိဘုံရောက်တယ်ဆိုတာမရှိဘူး အဲ့လိုရှိမယ်ဆိုရင်မြတ်စွာဘုရားကကုသလတုပ္ပတံပရာကုသတရားတွေနဲ့ပြည့်စုံအောင်ကြိုးစားကြလို့ဘယ်တော့မှမတိုက်တော့ဘူးအဲ့ဒါကုသတရားနဲ့ပြည့်စုံအောင်ကြိုးစားကြဆိုတာဘာလို့တိုက်တွန်းတာတုံးဆိုရင်တဲ့ကုသတရားတွေရင်ထဲမှာရှိနေမယ်ဆိုရင်နေရာထိုင်ရချမ်းသာမယ်စိတ်ပင်မမှုတွေကင်းမယ်စိတ်ပူလောင်မှုတွေကင်းမယ် တည်ဆုံးသွားတဲ့အခါမှာလည်းပဲကောင်းအသီရိဘုံရောက်မယ်ဆိုတဲ့ဒီအချိုးခြေစုတွေရှိလို့သာကုသလတုပ္ပတမရာကုသိုလ်နဲ့ပြည့်စုံအောင် လုပ်ကြလို့မြတ်စွာဘုရားဟောကြားခြင်းဖြစ်တယ်တဲ့အဲ့တော့ဒါနောက်ပိုင်းမှာဒါအနှစ်ချုပ်ပြောလိုက်တာဒါမေကုန်းနဲ့အဖြေတွေကိုသင်ကြားပေးပြီးတဲ့နောက်မှာရှင်သာရိပုတ္တရာကအနှစ်ချုပ်တွေပြောပြတာနော်နှစ်ချုပ်ကိုစဉ်းစားဖို့စဉ်းစားနေရ စဉ်းစားဖို့စဉ်းစားနေပေးလိုက်တာမြတ်စွာဘုရားကအကုသိုလ်ရှိနေရှိနေရင်ဆင်းရဲဒုက္ခရောက်မယ်ကုသိုလ်ရှိနေမှကုသိုလ်လုံးမှကောင်းကျိုးချမ်းသာရမယ်ဒါပုံမှန်ဟောတာအဲ့ဒါလိုဟောခြင်းဟာနော်အကုသိုလ်လုံးရဲ့တန်းနဲ့ချမ်းသာဒုက္ခရမယ်ဆိုရင်အကုသိုလ်ဖယ်ကြလို့ဘယ်တော့မှမဟောဘူးအကုသိုလ်လုံးရင်ဒီအကုသိုလ်ရဲ့အကျိုးဟာဆိုးကျိုးသာရှိတယ်ကောင်းကျိုးမရှိဘူး တော့ကုသိုလ်နဲ့ပြည့်စုံအောင်လုပ်ကြဆိုတာကုသိုလ်ရဲ့အကျိုးဟာဆိုးကျိုးမရှိဘူးကောင်းကျိုးသာရှိတယ်။ဒါကြောင့်မို့လို့မြတ်စွာဘုရားတိုက်တော်နာလို့အဲ့ဒီလိုခီးထွက်မဲ့ယဟန်တန်ဃာတွေကိုအနှစ်ချုပ်ပါသင်ပေးလိုက်တာပေါ့နော်။အနှစ်ချုပ်လေးပါသင်ပေးလိုက်တယ်။အဲ့ဒီလိုရှင်သာရိပုတ္တရာကနောက်ဆုံးညီကုန်းချုပ်ပြီးတော့ဒီသုတ်တံမှာသင်ပေးပြီး ဒီနေရာမှာရက်လိုက်တဲ့အခါဣရမောသအာသမသာရိပုတ္တောရှင်သာရိပုတ္တရာကအခုလိုသင်ကြားပေးလိုက်တယ်လောကမှာမိဂုံးနေရောက်တဲ့နေရာမှာဘုရားဘာသာနဲ့ပတ်သက်တဲ့မိဂုံးနေဒီလိုတက်လာတတ်တယ်အဲ့ဒီတက်လာလို့ရှိရင်ဘယ်လိုဖြေမှန်ပေးရမယ်ဆိုတာယဟန်တွေကိုသင်ပေးလိုက်တာအကျဉ်းချုပ်ထပ်ပြီးတော့မှတ်သားဖို့ရတော့ မြတ်စွာဘုရားဟာဘာဟောတယ်လဲပြီးခဲ့လို့ရှိရင်အဖြစ်မှန်ကတော့တဏှာရာကပယ်ဖို့ဟောပါတယ်ဒါဖြင့်တဏှာရာဂကိုပယ်ဖို့ဟောတယ်ဆိုတာဘယ်မှာဖြစ်တဲ့တဏှာရာဂကိုပယ်ရမှာလဲဘယ်အပေါ်မှာတဏှာရာဂပယ်ရမှာလဲဆိုရင်ခန္ဓာ၅ပါးအပေါ်မှာတဏှာရာဂပယ်ရမယ်လို့ခေါ်ပါတယ် ဟုတ်ပြီအဲ့လိုဟောတာဟာခန္ဓာ၅ပါးပေါ်မှာတဏှာကမပယ်လို့ရှင်ဘယ်လိုအပြစ်တွေရှိလို့လဲခန္ဓာ၅ပါးပေါ်မှာတဏှာကကိုမပယ်လို့ရှိရင်ဒီခန္ဓာ၅ပါးသည်ဒီတိုင်းတည်နေမှာမဟုတ်ဘူးပြောင်းလဲမယ်ပျက်စီးမယ်အဲ့ဒီချိန်ကြလို့ရှိရင်ခန္ဓာ၅ပါးပေါ်မှာတွေ့တာမှုတဏှာရှိနေတဲ့ပုဂ္ဂိုလ်ဟာယူကြုံမရဖြစ်လိမ့်မယ်။တောကပရိဒေဝနဲ့ယူကြုံမရဖြစ်လိမ့်မယ်။ အဲ့ဒီလိုအပြစ်နာစာရှိလို့ပဲ့ခိုင်းတာဧကနိဋ္ဌယူကြုံရဖြစ်လာလိမ့်မယ်ခန္ဓာ၅ပါးဆိုတာပြက်မှသိကြတယ်အနိစ္စဒုက္ခအနတ္တရှောင်လွဲလို့မရဘူးပြက်မှသိကြတယ်ဒါကြောင့်အဲ့ဒီပုံမှာတွေ့တာနေမယ်ဆိုရင်ဒီဆင်းရဲဒုက္ခနဲ့ကြုံရမှာဖြစ်တယ်နော်ဒါဖြင့်ခန္ဓာ၅ပါးပေါ်မှာတွေ့တာမှုကိုပယ်တော့ဘယ်လိုအကျိုးရမှာမို့လဲဆိုတော့ ဩခန္ဓာ၅ပါးပေါ်မှာတဏှာရာကကင်းတယ်ဆိုလို့ရှိရင်တဲ့ခန္ဓာ၅ပါးပြတ်သွားစေအောင်တော့ပြောင်းလဲသွားစေအောင်တော့သူ့မှာဆွေးပူပန်မှုတောကပရိဒေဝဆိုတာမဖြစ်ဘူးစိတ်အေးလက်အေးနဲ့ချမ်းချမ်းသာသာစိတ်ဓာတ်မကြပဲနေနိုင်တယ်အဲ့ဒီအကျိုးကိုရပါတယ်လို့ဒါရှင်သာရိပုတ္တရာကအဲ့ဒီမိခွန်းနဲ့အဖြေလေးတွေကိုအနောက်တိုင်းကိုသွားမဲ့ယဟန်တွေကို ဒေသခြားနာတဲ့အရတ္တိတာကိုသွားကြမဲ့ကိုရော့တွေဆိုလိုတာအိန္ဒိယရဲ့အနောက်ပိုင်းဒေသကိုရည်ညွှန်းတာဖြစ်တယ်ခုခေတ်ဆိုရင်တော့အနောက်နိုင်ငံတွေတခြားနိုင်ငံတွေသွားတဲ့ပုဂ္ဂိုလ်တွေမိကုန်တွေဖြစ်တတ်ဖို့ရာဒီတုတ်တန်ကိုသင်ယူမှတ်သားထားတဲ့ ਨੇ တခြားမိကုန်တွေလည်းပဲဒီပေါင်တွင်းကပဲဖြစ်ရမယ်နောက်ဆုံးကြတော့ကုသိုလ်အကုသိုလ်ရဲ့ကုသိုလ်အကုသိုလ်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားက ဒီအကုသိုလ်မှန်သမျှဆိုးကျိုးပေးတယ်ကုသိုလ်မှန်သမျှကောင်းကျိုးပေးတယ်အကုသိုလ်ကကောင်းကျိုးပေးတာမရှိဘူးကုသိုလ်ကဆိုးကျိုးပေးတာမရှိဘူးဒါကြောင့်မို့အကုသိုလ်ပယ်ဖို့နဲ့ကုသိုလ်ကိုပြည့်စုံအောင်လုပ်ဖို့ဆိုတဲ့ဒီတိကျသေချာတဲ့ဆုံးမသွန်သင်ချက်ကိုပေးတယ်ဆိုတာလေးနဲ့ရှင်သာရိပုတ္တရာကတိသုတ်တံကိုဒီကုံချုပ်လိုက်တယ်အတ္တမနာတေဘိက္ခု အာသမတောသာရိပုတ္တတဗာတိတံအဖိနန္တုံ ရှင်သာရိပုတ္တရာစီလာရောက်ချဉ်ကပ်ကြတဲ့ခီးသွားတော့မဲ့ယဟန်တော်တွေဟာရှင်သာရိပုတ္တရာသင်ပြချက်နဲ့ပတ်သက်ပြီးကြည်ကြည်နန်းနက်ကြီးဖြစ်ပြီးတော့ရှင်သာရိပုတ္တရာရဲ့ဆုံးမသွန်သင်ချက်တွေကိုဝါမြောက်နှုပေါ်တာဓုခေါ်ပြီးတော့ခြေနဲ့အားရစွာရှင်သာရိပုတ္တရာကိုခြေဆုတရင်ရှ िख ိုးဥတင်ကြပါတယ်တဲ့ဒါကဒေဝရဟတုတ်ရဲ့ဏိကုံစကားပဲဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားဟောကြားတဲ့ ဒီလိုတုတ်တန်နေဒီလိုအဆုံးမတွေဟာများစွာရှိတယ်ဒါတန်ယုတ်တနိကေမှာ ပါရှိတဲ့တုတ်တန်တတုတ်ရဲ့ဆုဆုံးမတဲ့စကားမှတ်တမ်းများတာဖြစ်တယ်ပေါ့အဲ့ဒါလို့တုတ်ပေါင်းဟာတန်ယုတ်တနိကမှာများစွာရှိတယ်အဲ့တော့မြတ်စွာဘုရားရဲ့အဆုံးမတရားတော်တွေဟာမြန်မာနိုင်ငံမှာပကံခေတ်ကစပြီးတော့ ရောက်ရှိလာပြီးတော့ကနေ့ထိစာဥစာရန်နေနဲ့လည်းရှိတယ်ဒီအတိတ်ဝဲတဲ့သိတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်မြတ်စွာဘုရားရဲ့ဆုံးမတရားတော်တွေဟာစာဥစာပေမှာ ပြည့်ပြည့်စုံစုံ ရှိနေတာကိုလူတိုင်းလူတိုင်းဘုရားဘာသာဝင်နိုင်ဟာဒီစာအုပ်တွေထဲမှာရှိနေတဲ့အသိဉာဏ်တွေကိုကိုယ်ရင်နဲ့ရအောင်ကြိုးစားအထောက်ကြရမှာဖြစ်တယ်အကယ်၍ အခုလို့ခွင့်သာတော့ကြိုးစားအားမထုတ်ဘူးဆိုလို့ရှိရင်တနေ့ကြလို့ရှိရင်ဒီစာအုပ်စာပေတွေဆိုတာပျောက်ကွယ်သွားနိုင်တယ်ပျောက်ကွယ်သွားလို့ရှိရင်ဒီအဆုံးအမတွေဟာလည်းပဲပျောက်ကွယ်သွားကြမှာဖြစ်တယ်ပေါ့အဲ့တော့မပျောက်ကွယ်ခင်အချင်းချင်းအပြန်အလှန်သိအောင်ကြိုးစားပြီးလက်ဆင့်ကမ်းသွားကြမှာဖြစ်တယ်မိဘတွေကသားသမီးတွေလက်ဆင့်ကမ်းသူတို့သားသမီးတွေကမြေးတွေကိုလက်ဆင့်ကမ်း အဲ့ဒါလို့ generation တစ်ခုကနေ generation တစ်ခုလက်လက်ဆင့်ကမ်းသင်ကြားသွားမှသာလဲမြတ်စွာဘုရားရဲ့ဆုံးမတရားတော်တွေဟာရေရှည်တည်တံ့ပြီးတော့လူတွေရဲ့အသိဉာဏ်ပွင့်လင်းအောင်မိရှုတဲ့ဆောင်ကြီးတွေလို့ဖြစ်ပြီးတော့တည်ရှိနေမှာဖြစ်တယ်။ဒါကြောင့်ဒီအချက်ကိုအလေးနဲ့ထားပြီးတော့သာသနာပြုဆိုတဲ့ပုဂ္ဂိုလ်တွေဟာဘာကိုသာသနာပြုရမှာလဲဆိုတာအထူးကတော့မြတ်စွာဘုရားရဲ့ဆုံးမတွေ လူတိုင်းရဲ့ရင်းနှဲရအောင်ပြုခြင်းသာလင်တကယ်သာသနာပြုအစ်ဖြစ်တယ်ဖရတဲ့ចောင်းဆောက်ဆိုတာက အကျိုးအကျိုးဖော်ပြတာလောက်ပဲရှိတယ်ဖရတဲ့ចောင်းဆောက်ယုံနဲ့တင်သာသနာပြုလို့ခေါ်နိုင်တာမဟုတ်ဘူးတော့တကယ်သာသနာပြုဆိုတာမြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေတူကနေတူရင်းနဲ့ရောက်သွားအောင်လက်ဆင့်ကမ်းပေးသွားနိုင်မှလက်တွေ့ကျင့်သုံးနိုင်မှသာလေကိုယ့်အတွက်လည်းသာသနာပြုဖြစ်တယ် သူများအတွက်လည်းသာသနာပြုဖြစ်မယ်ဆိုတာကိုမှန်မှန်ကန်ကန်သိရှိနားလည်ပြီးဗုဒ္ဓမြတ်စွာရဲ့အဆုံးအမတွေကိုသာဝရတည်တံ့အောင် အချင်းချင်းလက်ဆင့်ကမ်းသွားဖို့ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာ